ဒီနေ့ထောင်ကုန်များ53ခုတကူလာဇန်12ရက်ဆေရစခန်း9ရက်မြောက်နေ့9ရက်မြောက်နေ့မှာဟောကြားမိတရားကဣန္ဒြိထကြောင်းတရားတကြောင်း9ပါးရေရလွန်ခဲ့နေရဟောကြားခဲ့တယ်ဒီနာမဣန္ဒြိထကြောင်း9နာမဣန္ဒြိထကြောင်း ငါနာတာပင်ဒီထေကြောင်းကိုတစ်ချိန်ရရင်လည်းဆက်လက်ပြီးတော့ဟောပါမယ်။ချိန်ရရင်လည်းလေးနာပါအင်္ဂလိပ်ထေကြောင်းနဲ့ပဲအပြီးတတ်ရအောင်။လေးနာပါအင်္ဂလိပ်ထေကြောင်းတက္ကိသာကိရိယာယတက္ကိသာကိရိယာယတံပါဒိဋ္ဌိတက္ကိသာကိရိယာယဒီနာမအင်္ဂလိပ်ထေကြောင်း သဗ္ဗယကရိယာယတံပါတိတိသဗ္ဗယကရိယာယသိယောဒီယောစုချင်းဖြင့်တံပါတိဒီဝနာညာကိုပြီးပြီဝါဣန္ဒြေဝထက်စေသည်ဒီတိဤသို့အထရာစီယောအထရာဆရာသည်တံဝနိတိကောင်းစွာမတွေ့ဖွင့်ပြတော်မူခဲ့ပါ၏တည်း စိဏဘဣန္ဒြေထေကြောင့်ကဂုံနဲ့တက်တဲ့တကိုသိကိုညိုပြီးတော့သုမတာစိဏဘဣန္ဒြေထေကြောင့်ကဂုံနဲ့တက်တဲ့တကိုသိကိုညိုပြီးတော့သုမတဲ့နေရာမှာလဲဒီရေရန်ဂုံနာပြစ်တာကိုမြင်နိုင်လောက်အောင်ရိုးရိုးတည်တည်စုစုဆက်ဆက်သုမတာဒုဏဘဣန္ဒြေထေကြောင့်ကဂုံနဲ့တက်တဲ့တကိုသိကိုညိုပြီးတော့ လိုတည်တည်စုစုဆိုင်ဆိုင်ပုံတာဖြစ်တာတွေမြင်နိုင်တော့အောင်သူ့မှတ်ပြီးတဲ့အပြင်မတ်တည်လည်းမပြတ်မလားဆက်ဆက်အောင်သူ့မှတ်တာအခုလေးနံပါတ်အင်္ဂလိပ်ထကြောင်းကတော့သူဝဒနာတရားသူ့မှတ်တဲ့အခါမှာတင်းပြီးတော့ရာခုနှစ်မျိုးကိုသူဝဲပြီးတော့သုံးဆောင်ပြီးတော့သူ့မှတ်လို့ရှိရင်အင်္ဂလိပ်ထက်တရားတွေသိနိုင်ပါလေကျင့်တာပြည်သားများလို့တရားတွေ မရမနေဒီနာအထုတ်တော့မယ်ဆိုလို့ရှိရင်စိတ်ညောရခုနှစ်မျိုးကိုဒီဝဲနိုင်လို့ပါလေရည်ကြီးတယ်တဲ့မလင်းလျော်တာဒီဒီဝဲနေရလို့ရှိရင်ဣန္ဒြေမထက်တရားမတည်သိညောရခုနှစ်မျိုးကိုဒီဝဲနိုင်မှလားလည်းဣန္ဒြေထက်တရားတွေတဲ့တရားတွေနဲ့တရားနိုင်ရဆိုတဲ့အဓိပ္ပာယ်သိညောလှစွာ ဝန္နပြာကောင်းစွာမိရမည်သင်လျော်ကားစွာဝန္နပြာကောင်းစွာမိရမည်သိနေတော့တာခမျိုးကိုဒီဝဲလုံးကောင်တော့တရားအထုလို့ရှိရင်အင်္ဂလိပ်ထက်တရားတွေတရားတွေရနိုင်ပါလေဆိုတဲ့အဓိပ္ပာယ် သိလျော်ရာခုနှစ်မျိုးကအာဝါတောဂောသရောပတ္တံပုဂ္ဂလောထဘောဇနာဥဒုအရိယပထောစီဝသဗ္ဗယောဒဝိတဘဂောသဗ္ဗယောကမ္မန္တရားအာထုရှင်အရှင်ရောသောပတော်အာဝါတော်ဤသားကြောင့်ကိုဒဝိတဘဂောမြွယ်အာဤသင်္ကပမြွယ်ရမယ်မြွယ်ဖို့ရတရားအာထုတော်မယ်ဆိုလို့ရှိရင် နည်းနဲ့တင့်ကျော်တဲ့မိသားကြောင့်မှမိထိုင်သူ့ရွယ်ပြီးတော့အားထုတ်မှဆိုလို့ရှိရင်အိန္ဒြေကြီးထက်တရားတွေတနိုင်နေဆိုတဲ့အဓိပ္ပာယ်တင့်ကျော်တဲ့မိသားကြောင့်ဘယ်လိုမိသားကြောင့်တင့်ကျော်တဲ့မိသားကြောင့်လို့ဆိုရပါမလဲလို့ဆိုတော့တင့်ကျော်တဲ့မိသားကြောင့်ဆိုတာသင်္ညာ၅ပါးနဲ့ပြည်စုံရမယ်။ဒီလိုလေးကဟောပြပြီးပါပြီ။သင်္ညာ၅ပါး ဒိဋ္ဌအမျိုးအစားဟောခဲ့ပြီးပါပြီ။တမ္ပါယောကမ္မထံတရားအာထုသင်္ဃာတိရောလျောက်ပါတော့ကမ္မထံတရားအာထုသောအခါ၌သွန်ခံခြင်းကတိရောလျောက်ပါတော့ဘောစရောသွန်ခံရွာကိုတိတဘကောဟုရာ၏ဒီဟန်တော်မြာဆောက်ခါချာပြီးတော့ဝိပဿနာတရားအာထုတဲ့ဉာဏ်တော်များအတွေ့သိညောတဲ့သွန်ခံရွာ ရှိရမယ်တဲ့စိတ်လည်းမဝေးစိတ်လည်းမကြီးရဲ့သံတတိဆုံးလုံးရနိုင်တဲ့သံခံရွာရှိတဲ့ဟာနဲ့ဣန္ဒြေထက်တရားတက်မှုကအစီအကံကောင်းတစ်ပါးအခုခေတ်ကတော့သံဃာစာလို့ရန်တရားအထုတ်တဲ့ယောဂီတွေမြို့မှာတော့သိမရှိရအောင်တော့ဒီတော့လာရင်တော့အတိတ်တင်ရှိပါရဲ့။ဉာဏ်တော်များတွေ သဗ္ဗယံကမ္မတရားအထုလောခန္ဓာကြောဆိုခြင်းသာတိရောပြောပါတော့ဘဒ္ဒံစကားကိုဒိဋ္ဌပကံမြွေအာယီကမ္မတရားအထုနေတဲ့ခိုက်တာဒီနည်းယောဂီနဲ့သင်ပြောတဲ့စကားကိုပြောဆိုတတ်တာဟာလေစိတ်လေးဖက်တရားတဲ့ဟုတ်တာအခြေခံအခြေခံကောင်းတစ်ပါးပါပဲသင်ပြောတဲ့စကားဆိုတာတရားနဲ့ဆက်တဲ့စကားခြေခွန်းပါပဲကျန်တဲ့စကားတွေတော့မပြောကောင်းဘူး မပြောရလို့ရှိရင်အကောင်းဆုံးပါပဲတရားနဲ့ဆက်တဲ့သလားဆယ်ဝန်ဆောင်မှုအရင်ဆုံးကအငြိမ့်ရရှင်းပြပါမယ်လောနီယောင်ရဲ့ဟောကွယ်စိတ်ရဲ့ကျင်းငြိမ်လုံးလား သီလဓမ္မာပညာဝိမောဝိမု ക്തി ဉာဏ်ဤစေရန်ယောယံသကားတိလိုနီးရောင်၍ဟောကွဲသိနေသိနေလုံးလား သီလသမာပညာဝိမုတ်ဝိမုတ်တိဉာဏ်ဤစေတံကျောယံစကားတိအလိုနည်းနဲ့ဆက်တဲ့စကားဒီစကားမျိုးနဲ့အကြောင်းမျိုးတခါပြောကောင်းပါလေတဲ့ပြောရအကြောင်းတိုက်ရှင်တဲ့တခါပြောကောင်းတယ် အဘိဓတ္တယံဓမ္မောနာယံဓမ္မောမဟိထတ္တာအယံဓမ္မောဤမနိဒံဖနိဒံနိဗ္ဗာန်သောလောကုတ္တရာတရားကိုပါပေါင်းသည်အဘိဓတ္တလိုပြီးသောပုဂ္ဂိုလ်အားတံပတိပြည့်စုံနိုင်ဝါရရှိနိုင်အယံဓမ္မောဤမနိဒံဖနိဒံနိဗ္ဗာန်သောလောကုတ္တရာတရားကိုပါပေါင်းသည်မဟိသတ္တအလိုကြီးသောပုဂ္ဂိုလ်အားနာတံပတိမပြည့်စုံနိုင်ဝါမရရှိနိုင်ဒီတိတိတော့ဘဂဝါမြတ်စွာဘုရားသည် ဩဇာကရုဏာရှိပါကိနာအပြင်ဟောကြားတော်မူခဲ့ပါပြီတည်းယနာတိသာမြအလိုရှိရတောင်းတတဲ့မဆန္ဒဘုဇနာနိဗ္ဗာန်ဆန္ဒမေလိတံဖုလိတံနိဗ္ဗာန်ဆိုတော့ဒုဗ္ဗတရာတရားကိုပါဘုမအလိုကြီးတဲ့ပုဂ္ဂိုလ်များရရှိနေတဲ့တရားမျိုးမဟုတ်ဘူးအလိုနည်းတဲ့ ပုဂ္ဂိုလ်များလည်းရရှိနေတဲ့တရားမျိုးဖြစ်တယ်အလိုကြည့်သူလောဘသူရာယူတရားမဟုတ်ပေအလိုကြည့်သူလောဘသူရာယူတရားမဟုတ်ပေ အလိုနေပါသူမှာဘွားညာညာတရားပြီအဲ့လိုကြီးတဲ့ပုဂ္ဂိုလ်များရရှိနေတဲ့တရားမျိုးမဟုတ်ဘူးပါဠိတော်ထားထားအိမ်မှာအလိုကြီးတယ်ဆိုတာဒီမှာရှိတဲ့ဂုဏ်မျိုးဟုတ်တိုင်းမှန်စွာပေါ်ပြပေါ်ပြနေဒီကနဲ့ဤဂုဏ်နာကိုလည်းသူတို့ဘာတွေသိစေခြင်းလို့ဤဒီလား ပြည့်စုံတဲ့အကြောင်းကိုလိုက်လိုက်ပြီးတော့ပေါ်ပြတယ်ငါတမာတိဖြစ်လာလို့ပြန်တမာတိနဲ့ပြည့်စုံတဲ့ဂုံတွေကိုသူဘာတွေပြည့်စုံလို့လိုက်လိုက်ပြီးတော့ပြောပြတယ်ခေါ်ပြနေတယ်ဒီမှာဥပဒနာဉာဏ်တွေဖြစ်လာတဲ့အခါဥပဒနာဉာဏ်တွေမိမှာပြည့်စုံတဲ့အကြောင်းတဘာသောပုဂ္ဂိုလ်လိုက်လိုက်ပြီးတော့ခေါ်ပြနေပြောပြနေတယ်အဲ့ဒါအလိုကြီးတဲ့ပုဂ္ဂိုလ်ပဲတဲ့ ဒီလိုပေါ်ပြရနေတော့ရဟန်းတော်တာဝန်များဆိုပစ္စည်းလေးပါးကိုအများဒီလနဲ့လည်းပြည်စုံတယ်သမာဓိလည်းပြည်စုံတယ်ဉာဏ်ပညာနဲ့ဉာဏ်ပညာနဲ့လည်းပြည့်စုံတယ်ဆိုတော့တိတဲ့ပုဂ္ဂိုလ်ကဒီလေးပါးလူတန်းလူကြတယ်လူတန်းကြတယ်အဲ့ဒါဒီပြင်အလူကြီးတာပဲအဲ့ဒီလိုပုဂ္ဂိုလ်မျိုးတရားမရနိုင်ဘူးတဲ့အလိုမျိုးပါတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုလဲဆိုတော့ဒီမှာရှိတဲ့ သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်လေးတွေကိုပဲသူကားတွေမသိရအောင်သူတို့သိသိကလေးပဲပြုတ်ဝဲပြီးတော့အားထုတ်နေတဲ့ပုဂ္ဂိုလ်များဟာအလိုနည်းတဲ့ပုဂ္ဂိုလ်ပဲတဲ့ဉာဏ်ပိတံရဲ့ယောဂီများအတရားအားထုတ်တော့တရားကိုစပြီးတွေ့တာသူတို့ကလေသိသိချင်းလိုက်လိုက်ပြီးတော့ပြောနေလို့ရှိရင်ဒီယောဂီတရားမှတက်မှတက်မှတော့ငါကိုတရားလေးတို့ကလေသိသိချင်းနေ ိုလူပြောတယ်ဒီလူပြောတယ်ဟိုလူပြောလိုက်ဒီလူပြောလိုက်ဒီဟုတ်တော့သူပြောနေတဲ့တရားလေးထူကြလိုက်မပြောရသေးဘူးတဲ့အလိုကြည့်တဲ့ထဲမှာသွားမယ်တဲ့မပြောရလို့ကိုတရားထူတာထုံထမ်းဆရာခံမှာပဲလျှောက်ပြအားတဲ့တရားထူကြရင်တော့ပြောတော့ပြောနေတာပြောတယ်မဲ့အဲ့ဒါမပြောရဘူးလို့ကြည့်တဲ့ပုဂ္ဂိုလ်တွေထဲမှာပါတော့တရားဟိတနေနေတာတဲ့ဒီလိုဝေါ်ကလေး မာရိယကြီးဖြစ်ပင်ဖြစ်နေရတော့လဲမဖြစ်သေးတကယ်တော့ပဲသူ့လူကဒီနေ့ဖြစ်ဖြစ်နေတဲ့ကလေးကိုမှတ်ပြီးတော့ကိုမသိရထားပြီးတော့သုမနေတတ်တာအလိုမဲတယ်လို့ဆိုရပါတယ်တဲ့ဒီစကားမျိုးလည်းပြောကောင်းပါတယ်တဲ့အကြောင်းရှိလို့ပြောကောင်းတယ်ပိဿတယံမောနာယံဓမ္မောပိဿတာ တန်ဒုဋ္ဌကယံဓမ္မောအနာယံဓမ္မောအတန်ဒုဋ္ဌတာအယံဓမ္မောဤမေကြီးတံခုနိတံဒီပါအောင်လုံးလုံးတရားတရားကိုပါပေါင်းပြီးတန်ဒုဋ္ဌကရရမဲ့သောဒီဥစ္စာမြင့်ရောင်ရင်းနိုင်သောပုဂ္ဂိုလ်အားသံပိတိပြည့်စုံနိုင်ဝါရရှိနိုင်အယံဓမ္မောဤမေကြီးတံခုနိတံဒီပါအောင်လုံးလုံးတရားတရားကိုပါပေါင်းပြီးအတန်ဒုဋ္ဌတာရရမဲ့သောဒီဥစ္စာဖြင့်မရောင်ရင်းနိုင်သောပုဂ္ဂိုလ်အား နာတံပတိမပြေဆုံးနိုင်ဝါမရရှိနိုင်ကျန်တဲ့တန်များလို့ကြည့်ရတဲ့မေချမ်းသာဖူချမ်းသာဒီပါချမ်းသာဒီလိုလုံးတာတရားကိုပါပေါင်းဟာရားရတဲ့များတော့ဒီဥစ္စာတွေရောက်ရတင့်တိနိုင်တဲ့ပုဂ္ဂိုလ်များလည်းရရှိနေတဲ့တရားမျိုးဖြစ်တယ်ရားရတဲ့တော့ဒီဥစ္စာများလည်းမရောက်နိုင်မတည်နိုင်တဲ့ပုဂ္ဂိုလ်များရရှိနေတဲ့ဉာဏ်မျိုးမဟုတ်ဘူးတဲ့မရောက်နေသူလောဘသူ ရာလူတရားမဟုတ်ပေရာငယ်သူများသူမှာဘွားရာများတရားပြီဒီမှာရရတင်ကသဘောတော့ခွင်းနဲ့ရောင်ရနိုင်တယ်ရရတင်ကတော့နေရာထင်းကြီးနဲ့ရောင်ရနိုင်တယ် လက်ရသမ ्या တော့အဝတ်ထနဲ့ရောင်ရနိုင်နေအဲ့လိုရောင်ရနိုင်တဲ့ပုဂ္ဂိုလ်များကလည်းရှိနေတဲ့ကြားမျိုးဖြစ်တယ်တဲ့တရားလာအထုတ်တဲ့အခိုင်အတန့်ပါလေအဲ့ဒါလေးကြီးရောင်ရနေကြသစ္စာပုဂ္ဂိုလ်များအခြားထားတဲ့နေရာလေးနဲ့ပဲနေအောင်ရနေရပါဘူးလားသစ္စာဝိရောစအဖွဲ့ကကျွေးတဲ့အာဟာရနဲ့ပဲမရောင်ရနေရပါဘူးလားရောင်မရောင်ရနိုင်ပါရဲ့လားကျက်လို့ဒီကျွေးနေပါလား ရောင်ရင်းနေပါရဲ့လားရောင်ရင်းမှနေရာကြမတင်နေမရောင်ရင်းကတရားမရမရပါတော့ငါရောင်ရင်းပါရဲ့သူပြန်လာပြီးတော့ရောင်ရင်းနေရာတရားရဖို့ရပါပဲအာဝိဒတယံဓမ္မောနာယံဓမ္မောတိဏ္ဍိကာရမတ္တာယံဓမ္မောဤမလေးရန်ဘုလေးရန်နိဗ္ဗာန်ကိုလုံးတရားကြလို့ပါပေါင်းဒီအာဝိဒတ သိဉာဏ်နဲ့ငုကြောသောပုဂ္ဂိုလ်ဟာသံတိပြည့်စုံနိုင်ဝါရရှိနိုင်အရံဓမ္မောဤမလေးရန်ဖူလေးရန်ဒီပါအောင်သောလောကုတ္တရာတရားကိုပါပေါင်းသည်ဒိဉာဏိကာရမတ္တအပေါင်းခေါ်နိုင်မှုရှိသောပုဂ္ဂိုလ်အားနာသံတိမပြည့်စုံနိုင်ဝါမရရှိနိုင်တဲ့ပိဒါမြတ်လိုရှိရတဲ့မလေးရန်ဖူလေးရန်နိဗ္ဗာန်သောလောကုတ္တရာတရားကိုပါပေါင်းဟာသိဉာဏ်၌ မွေးလျော်တတ်တဲ့ပုဂ္ဂိုလ်များကနေရရှိနေတဲ့တရားမျိုးဖြစ်တယ်။အပေါင်းဖော်ရင်းနဲ့မှုလျော်တတ်တဲ့ပုဂ္ဂိုလ်များရရှိနေတဲ့တရားမျိုးမဟုတ်ဘူးတဲ့။ဒီစကားမျိုးလည်းအကြောင်းစိုက်ရှင်လာတဲ့အခါပြောကောင်းပါလေ။တရားနဲ့ဆက်တဲ့စကားပါပဲတဲ့။ပေါင်းဖော်ခင်သူလောဘသူရာယူတရားမဟုတ်ပေ။ အောင်ခေါ်ခင်မူလောဘသူရာယူတရားမဟုတ်ပေစိတ်ငြိမ်ညာသွားသူမှာကွာရာညာတရားပြီသံဃာဘုရားနာလေးပါးတရားသံဃာတို့လည်းလောက်တာတရားကွာပေါင်းအပေါင်းခေါ်ရပြောရပါ နေတတ်တဲ့ပုဂ္ဂိုလ်များရရှိနေတဲ့တရားမျိုးမဟုတ်ဘူးတဲ့။ကောင်းဖို့ခင်တဲ့ပုဂ္ဂိုလ်ရရှိနေတဲ့တရားမျိုးမဟုတ်ဘူး။အဘောဘောရင်းခွဲခွာပြီးတော့ဆင်းရဲရတော့သိကံပြီးတော့ရှုမှတ်ခြင်း၌မွေးလျော်တဲ့ပုဂ္ဂိုလ်များကလည်းရရှိနေတဲ့တရားမျိုးဖြစ်တယ်။ဒီစကားမျိုးနဲ့ပြောကောင်းပါလေတဲ့။ပြန်တာပြည်တယ်ပြန်ပြီးတော့ဖြင်းကြည့်ရမယ်။မိရအပေါင်းခေါ်တဲ့မိရတာ တိပြီးတော့မူးပြောတယ်အပေါင်းဖို့ဒီနေရာမှာစိတ်ကချမ်းသာတယ်ချမ်းမြေ့တယ်အပေါင်းဖို့ဒီနဲ့ဖုတ်ခါဆိုနေရာလို့ကျမူးစိတ်မချမ်းမြေ့တော့ဘူးမပြောမှုတော့ဘူးဆိုလို့ရှိရင်မိကပါလူစီကရည်ရည်လားနုနေသေးလားနုနေသေးပါလူရှိအောင်မယ်တဲ့အပေါင်းဖို့ဒီသိချင်လို့ရှိရင်တရားဟာ မရနိုင်သေးဘူးပါရမီရှိအောင်ဒီလိုမဟုတ်ဘူးအပေါင်းဖော်တွေနဲ့မိသားစုတွေနဲ့တပည့်သားကြီးတွေနဲ့အတူတူကနေထိုင်ရတာအကြောင်းအားဖြင့်တော့နေထိုင်ပြီးနေရတာပဲတကယ်တော့ပြုတ်မှုထားတာမဟုတ်ဘူးအကြောင်းကြောင့်ဒီနေပြီးတာနေပြီးနေရတာတကယ်ပြောမှုတာကတော့စိတ်ညာအရမှတာမှုပြောမှုရယ်စိတ်ညာအရမှတရားနှလုံးသွင်းတော့နေရတာတရားချူမှပြတ်နေရတာ ပြောမှုတွေဒီလိုဆိုလို့ရှိရင်ဒီကပါရမီခြေခံရင့်ကျက်လာပြီတဲ့တရားရဖို့ပဲတဲ့အဲ့ဒါကိုကိုယ်ကိုယ်ကိုစီရင်ကြည့်ရမယ်အပေါင်းကိုယ်စိတ်ချင်းစိတ်ပြောရဲဆိုတော့ဒီရမကြလေးဘူးတဲ့ပါရမီဖြစ်အောင်တဲ့အပေါင်းကိုယ်ကိုစိတ်ရှင်လာတယ်မဟုတ်ဘူးအကြောင်းအားဖြင့်ဆိုအတူတူကနင်းရတာပဲ မွေးလျော်တာကတော့ဆင်ញင်ရာဒီမှာမွေးလျော်တယ်ရိတ်တာဒီမှာမှမွေးလျော်တယ်ရိတ်တာဖိတ်ကုန်လို့လည်းဖြစ်ဒီမှာလည်းစိုးမိရတယ်ဒီလိုလည်းမဟုတ်ပါဘူးမွေးလျော်တဲ့ပုဂ္ဂိုလ်မှနေနိုင်တာဟုတ်ရိတ်တာဆိုတော့တာမပုဂ္ဂိုလ်တွေနေမနေနိုင်ပါလားနေနိုင်ပြီပါဘူးဒီကမှာမွေးလျော်နေတာပါဠိခြေခံရင်းချက်လို့လို့ပဲဆိုရမှာပါပဲဒီကံလည်းပြောကောင်းပါလေ ဓမ္မာဟိတတယံဓမ္မောနာယံဓမ္မောအတ္တမဟိတတလူနည်းយ៉ាងဖောကုသင်သိသိမှာဝိရိယတအာရတဝိရိယတယံဓမ္မောနာယံဓမ္မောကုတိတတအယံဓမ္မောဥမလေးတံဖုန်လေးတံနိဗ္ဗာန်သောလောကုတ္တရာတရားကိုပါပေါင်းသည်အာရတဝိရိယတဇူဇူသာသာအာထုတသောပုဂ္ဂိုလ်အားသံမေတိပြည့်စုံနိုင်ဝါရရှိနိုင်၏ အယံတမောကိပလိဒံဖုန်လိဒံနေပါအောင်သောလောကုတ္တရာတရားကိုအပေါင်းသည်ကုဋိတတကျင်းတတ်သောပုဂ္ဂိုလ်ဟာနာတံတိမတိဆုံးနိုင်ဝါမြတ်ရှိနိုင်မလိဒံဖုန်လိဒံနိဗ္ဗာန်သောလောကုတ္တရာတရားကိုအပေါင်းဟာသူသူသာသာအာထုတတ်တဲ့ပုဂ္ဂိုလ်များကလည်းရရှိနေတဲ့တရားမျိုးဖြစ်တယ်။ကြီးနေတဲ့ပုဂ္ဂိုလ်များရရှိနေတဲ့တရားမျိုးမဟုတ်ဘူးတဲ့။အာမထုတ်သူ ဤမူရာယူတရားမဟုတ်ပေအထောက်သူများသူမှာကွာရာညာတရားပဲဒီကံကြီးလဲပြောလာပါလေအထုတ်တဲ့အခါမှာဝိရိယဝိရိယကာယကဝိရိယ စေတိကဝိရိယလို့တရားအထုတ်တဲ့ကောင်ကနှမျိုးရှိပါတယ်။ကာယကဝိရိယသာခန္ဓာကိုယ်ကြည်နေတဲ့မှာကြည်နိုင်အောင်ထိုင်မှတဲ့ခါမှာခါလီတက်တဲ့မှာမှရှင်ရအောင်ခေါင်းလေးတက်တဲ့မှာမှရှင်ရအောင်လက်ကလေးခြေလေးများလည်းထားပြတိုင်းမှာကြည်ငြိမ်စွာရှိအောင်လုံးလဆိုင်ကြောင်းကြဆိုင်ထားရတယ်။အဲဒီလိုလုံးလဆိုင်ကြောင်းကြဆိုင်ထားတော့ထားတာကို ကိုယ်ကာယမလုံးလာဝိရိယဆက်ရတဲ့အတွက်ကြောင့်ကာယကဝိရိယလို့ဆိုရပါတယ်။အဲဒီကာယကဝိရိယနဲ့ပုံမှန်ရှိစေရမယ်တဲ့။စရိတိယဝိရိယဆိုတာစိတ်ကနေပြီးတော့ပေါ်ရပေါ်ရအောင်လို့ပြန်မှတ်နိုင်ရအောင်စောင့်ရဆိုင်ထားရတယ်။ဖောင်းတာပေါ်လာရင်ဖောင်းတာမှတ်နိုင်ရအောင်။ပိညာပေါ်လာရင်ပိညာမှတ်နိုင်ရအောင်။နာရာကျင်နာအောင်နာတွေပေါ်လာရင်နာရာကျင်နာအောင်နာတွေပိုင်းပိုင်းခြားခြားပြီးတော့မှတ်နိုင်ရအောင်။ဉာဏ်ကြရာတွေပေါ်လာရင်ဉာဏ်ကြရာတွေမှတ်နိုင်ရအောင်။ကြောက်ရမဆက်ရပါဘူးလား။ ဘုရားလည်းကြောင်းကြဆိုင်နေရတယ်စိတ်ကနေပြီးတော့ကြောင်းကြဆိုင်ရတယ်စိတ်ကကြောင်းကြဆိုင်ရတဲ့အတွက်ကြောင့်ဒီတတိကဝိရိယတဲ့ဒီဝိရိယနှမျိုးကပုံမှန်ရှိနေရမယ်မလွန်လည်းမလွန်ပဲဖြစ်အောင်မလျော့လည်းမလျော့ဖြစ်အောင်ဒီတော့မှတရားဒီဉာဏ်တွေ့တရားဒီဉာဏ်တက်တယ်ကာယဝိရိယစိတ်ရောရဲနေလို့ရှိရင်စတိတိကဝိရိယလည်းရောရဲသွား ကာယဝိရိယစိတ်ကျင်းနေလို့ရှိရင်သတိပညာဝိရိယနဲ့စိတ်ကျင်းသွားတဲ့စိတ်ကြောင့်စိတ်တွေပြန့်လွင်ပုံမှန်လေးရှိနေရမယ်တရားထိုင်တဲ့ကသတိမထားရပါဘူးလားသတိထားအားခန္ဓာကိုယ်လေးတည်တည်မမကောင်းလေးတည်တည်မမလက်ချီလေးထားမြဲတယ်မတည်မြောက်ကျောင်းရစိတ်တတ်တာကကာယကဝိရိယစိတ်မှာပေါ်ရပေါ်ရအောင်လေးမှတ်နိုင်အောင်ကျောင်းသား ကြောင့်ကြစိုက်ပြရတာသတိတရားဝိရဒီဝိရနှမျိုးကပုံမှန်မယုံမလွန်ရှိစီရမယ်ဒုဏဝိရိယရှိတဲ့ပုဂ္ဂိုလ်များတဲ့ရရှိနေတဲ့တရားကြီးဖြစ်တယ်ဒီတရားမျိုးလည်းပြောကောင်းပါတယ်တဲ့ဒီငြိမ်းလုံးကသီလသီလအကြောင်းနဲ့စပ်ပြီးတော့လည်းပြောကောင်းပါတယ်သီလရှိတဲ့ပုဂ္ဂိုလ်များဟာဒီဥစ္စာရရလွယ်တယ်သီလရဲ့အကျိုးတရားတွေ ငါမျိုးရရှိနိုင်တဲ့တိရရှိတဲ့ပုဂ္ဂိုလ်များသမာဓိကိုလင်းမြန်စွာဖြစ်စေစသည်ဖြင့်ပြောကောင်းပါလေတဲ့တိရရှိတဲ့ပုဂ္ဂိုလ်များအကျိုးတရား၅ပါးရရှိနိုင်တယ်မြတ်စွာဘုရားဟောကြားပါတယ်အတူရုပ်ကလေးပဲအချင်းကတိတ်နေအောင်ဆောင်းပုတ်ကလေးဆိုရအောင်ဒီစီရတွေကုံကောင်းတွေ့၏ မင်းငယ်မျက်နှာမတွေ့ကားသည်ရောက်လေနိုင်ွာဤငါပြမန်စွာတိလာကျူတီတိလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များတရားသဖြင့်ကျူတာရှားဘူးလို့ရှိရင်ရနေပါလေတဲ့ သီလမရှိတဲ့ပုဂ္ဂိုလ်များဗျောင်းများသိရှိကြတဲ့ခါမှာအလွန်ခက်ခဲနေတတ်ပါလေတဲ့ဒီဒီရလည်းဂုံကောင်းတွေ့သီလကျပုဂ္ဂိုလ်များဂုံသိင်းတွေကောင်းတဲ့ဂုံသိင်းတွေစွတ်ကြနဲ့လူကိုပဲမတွေ့ရညတော့တွေ့ရဂုံသိင်းတွေကြားနေကြတယ်မငယ်မျက်နှာသီလကျပုဂ္ဂိုလ်များဣဒ္ဓအမျိုးမျိုးတွေဆင့်ကပ်တဲ့အခါမျက်နှာမမြင်ရဘူးဆင်းချင်းပြပြဝမ်းမြောက်ဝမ်းသာနဲ့ဆင့်ကပ်ရတယ်ငယ်မျက်နှာပဒူရာတိတိကနိကလာမှာလည်း ကောင်းတဲ့အာယုံနမိတ်တွေထင်တော့သိရတယ်ကောင်းတဲ့အာယုံနမိတ်တွေထင်တော့တရားတဲ့ဘက်ကောင်သိပြီးတဲ့နောက်ကာလမှာလဲနတ်ပြည်တွေရောက်ကြတယ်ဒီလိုက်အကျိုးတရားအဲ့ဒီဒီလနဲ့ဆက်တဲ့စကားလဲပြောကောင်းပါလေဒီကဒီလဟာသမာဓိကိုကျေစုပြုတယ်သမာဓိကမြူဝဒနာဉာဏ်ကိုကျေစုပြုတယ်မြူဝဒနာဉာဏ်ပြည့်စုံသွားတဲ့အခါမှာဉာဏ်ဖွဉာဏ်လို့ရောက်သွားနိုင်တယ်လို့ဒီလဟာအခြေခံကောင်းမယ်လို့ ဒီလနဲ့ဆက်တဲ့စကားတွေပြောကောင်းပါလေတဲ့ဒီလတော့ပညာမှုဒီလသမာသမာဓိနဲ့ဆက်တဲ့စကားနဲ့ပြောကောင်းပါလေသမာဓိတတအယံဓမ္မောနာယံဓမ္မောအသမာဓိတတအယံဓမ္မောဤမလေးတံဖူလေးတံနိဗ္ဗာန်သောလောကုတ္တရာပြဘုရားပေါင်းသည်သမာဓိတတစိတ်တည်ငြိမ်သောပုဂ္ဂိုလ်ဟာသံပတိပြေဆုံးနိုင်ဝါရရှိနိုင်အယံဓမ္မောဤမလေးတံဖူလေးတံနိဗ္ဗာန်သောလောကုတ္တရာပြဘုရားပေါင်းသည် အတ္တမဟိတကစိတ်မတည်ငြိမ်တတ်သောပုဂ္ဂိုလ်ဟာစိတ်ပြန့်မြင့်တတ်သောပုဂ္ဂိုလ်ဟာနာတံတိမပြေဆုံးနိုင်ဝါများရှိနိုင်ဣတိသောဘဝမြတ်စွာဘုရားသည်ဩဇာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပြီတည်းမလေးတံပုလိတံနိဗ္ဗာန်သောလောကတရားသူဝဘုံမှာဉာဏ်ပိဋကမြတ်လို့ရှိရတဲ့ သဘုဒ္ဓရာတရားကိုပါပါမှာစိတ်ကြည်ငြိမ်တဲ့ပုဂ္ဂိုလ်စိတ်ခိုင်ငါတဲ့ပုဂ္ဂိုလ်များတယ်ရရှိနေတဲ့တရားမျိုးဖြစ်တယ်စိတ်မတည်ငြိမ်စိတ်ပြန့်လွင့်တတ်တဲ့ပုဂ္ဂိုလ်များရရှိနေတဲ့တရားမျိုးမဟုတ်ဘူးတဲ့ဒီတရားမျိုးလည်းပြောကောင်းပါလေတဲ့သမာဓိရှိမှသမာဓိရှိမှဥပဒနာဉာဏ်ဖြစ်ဥပဒနာဉာဏ်ဖြစ်မှမညာပူညာနဲ့လည်းရောက်သွားနိုင်တယ်ဒီတရားမျိုးလည်းပြောကောင်းပါလေဉာဏ်ဝတ္တောဉာဏ်ဓမ္မောနာယံဓမ္မောဒုက္ခိညတ္တာ အယံဓမ္မောဣမနိဒံဖလိဒံနိဗ္ဗာန်သောလောကုတ္တရာတရားကိုပါဝံမိလောကုတ္တရာတရားကိုပါပေါင်းဒီညာဝတ္တဉာဏ်ဉာဏ်နဲ့ပြည့်စုံသောပုဂ္ဂိုလ်ဟာသံပိတိပြည့်စုံနိုင်ဝါရရှိနိုင်၏အယံဓမ္မောဣမနိဒံဖလိဒံနိဗ္ဗာန်သောလောကုတ္တရာတရားကိုပါပေါင်းသည်သုပညာတာပညာမဲ့သောပုဂ္ဂိုလ်ဟာနာသံတိမပြည့်စုံနိုင်ဝါမရရှိနိုင်မလိဒံဖလိဒံနိဗ္ဗာန်သောလောကုတ္တရာတရားကိုပါပေါင်းဟာဉာဏ်ဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များတာလည်းရရှိနေတဲ့တရားမျိုးဖြစ်တယ် ပညာမဲ့တဲ့ပုဂ္ဂိုလ်များယတိနဲ့တရားမျိုးမဟုတ်ဘူးလို့ဒီစကားမျိုးနဲ့ပြောကောင်းပါလေတဲ့ပညာမဲ့သူမောဟသူရာယူတရားမဟုတ်ပေပညာကြီးမှာသူ့မှာပွားညာညာတရားပေ ယန္တာပိတမြတ်လို့ရှိရတောင်းတတ်တယ်။နေချမ်းသာဘုချမ်းသာနိဗ္ဗာန်ချမ်းသာပြီ။လောကုတ္တရာတရားကိုယ်အပေါင်းအပညာဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များတယ်ရက်ရှင်နဲ့တရားမျိုးဖြစ်တယ်။ပညာမဲ့တဲ့ပုဂ္ဂိုလ်ရက်ရှင်နဲ့တရားမျိုးမဟုတ်ဘူးတဲ့။ဝိပဿနာကဘာဝနာဘာဝနာအရာမှာမွေးလျော်နိုင်တယ်ဆိုတာပညာပါရမီပါမှမွေးလျော်နိုင်တယ်။ပညာပါရမီနည်းတဲ့ပုဂ္ဂိုလ်တွေဘာဝနာအရာမှာမွေးလျော်နိုင်ဘူး။ဘဝဘဝကအလောဘ ခက်ခံပါလာတဲ့ပုဂ္ဂိုလ်ရာဒါနမှာမှုလျော်ကြတယ်ဝါဘကအဒေါသတက်ခံပါလာတဲ့ပုဂ္ဂိုလ်ရာသီလမှာမှုလျော်ကြတယ်အဒေါသဆိုတာမေတ္တာမေတ္တာဆိုတာဘုရားကိုချမ်းသာစေတာဘုရားချမ်းသာစေတဲ့ပုဂ္ဂိုလ်သီလလုံးစုံတယ်သီလပြည့်တာသီလတွေလုံကျူးတာသူတော်တွေဆင်းရဲကြအောင်မဖြစ်ပါဘူးလား သူတော်အတက်ကိုတတ်တော့သူတော်ဆင်းရဲကြောင်းသူတော်တတိခိုးတော့သူတော်ရဲ့ဆင်းရဲကြောင်းမဆင်းရဲပါဘူးလားသူတော်ကမြင်ဖြစ်ပြီးတော့သူတော်ရဲ့ဆင်းရဲကြတယ်လိန်ပြောတာလည်းသူတော်ရဲ့ဆင်းရဲကြတယ်မေတ္တာတက်ခံအာရောဓတက်ခံပါလာတဲ့ပုဂ္ဂိုလ်တွေကသူတော်ဆင်းရဲမှာမြင်တော့သီလကိုလုံလုံအောင်မဆောင်သိပါဘူးလားသီလလုံုံကြီးရဲ့အကြောင်းသီလမှာမူလျော်တယ်သီလလုံုံမှာအလုံးစုံပုဂ္ဂိုလ်တတ်သွားတယ်ဆန္ဒရမယ် ဆိုတော့ဒီလောက်လုံးလုံးစောင့်သိနေအဒေါသမေတ္တာသက်ခံမေတ္တာပါရမီပေါ့ပါလာတဲ့ပုဂ္ဂိုလ်များဒီညာပါဒီညာသက်ခံဒီညာပါရမီပုဂ္ဂိုလ်ပါလာတဲ့ပုဂ္ဂိုလ်များကြတော့ဘာဝနာမှုမှမွတ်လျော်တယ်သူကတဏှာတရားအထုံမရရင်ပျော်မူနေတယ်အဲ့ဒါနဲ့သတိထားကြရပါပဲဘာဝနာမှုမှမွတ်လျော်မှ ပညာပါရင်ပါတဲ့ပုဂ္ဂိုလ်ပညာဉာဏ်နဲ့လောက်ရတဲ့ဘာဝနာမှုမှာမွေးလျောမှမချမ်းသာဘူးချမ်းသာလေးပါးချမ်းသာပြီးတော့ဘုဗုဒ္ဓရာတရားဆိုပါပေါင်းတရားမှုတင်မဲ့ရနိုင်တယ်သူပြန်လာပြည်သားများပညာပါရမီပညာအသိဖြင့်ပါရလို့ဘာဝနာအမှုကိုအချိန်ရသည်များဝိပဿနာတရားကိုအချိန်ရသည်များအားထုတ်နိုင်တာဘာမြဝန္တာဖြစ်เสียမကောင်းပါဘူးလားမိတို့မှာဘွာဘွာက ပညာပါရမီပညာတက္ကံပါလာတယ်လို့သိရတာပါပဲတဲ့ပညာတက္ကံပညာပါရမီမပါလာတဲ့ပုဂ္ဂိုလ်တွေကတော့ဘလို့ပဲတိုက်တွန်းတိုက်တွန်းသူကအမထုတ်ဘူးအထုတင်စိတ်ကမရှိဘူးတဲ့ဆရာတော်ဒိဋ္ဌာကြီးမှာရောက်ပြီးတော့နေထိုင်တာကဒီဓမ္မကြီးဆရာတော်ဘုရားကြီးနဲ့ညောင်ငန်းကုန်းဆိုတဲ့ဒီဟာတရားကိုခေါ်ရတဲ့သံသွား သမထဆရာခေါင်းဆောင်ကဆရာတော်ဥပဏိတတော်တော်ပဲစီမီရနဲ့ဘုန်းကြီးဆန်းကိုဖွင့်ကြတရားတရားလည်းအပြည့်ပါဒီကြမူကြအဲ့ဒီရွာထဲမှာအချီးကံတဲ့အမျိုးသားကြီးတယောက်ရှိတယ်တယောက်တည်းပဲရှိတယ်အလုပ်လည်းကောင်းကောင်းမလုပ်ဘူးသင်ပြောသလိုပဲနေတော့လှူဒန်းနေမှလက်လိုက်တော့သူကစားတော့ပြီးနေထိုင်နေတဲ့သူကလက်ခဏခဏခန့်ကခန့်ခန့်မှမှခွန်ရစကား အလူတွေမှလည်းလာတော့မိဘသုံးဆောင်တော့သိတဲ့ပုဂ္ဂိုလ်တွေကဆရာတော်ကိုလျှောက်တယ်ဒီပုဂ္ဂိုလ်ကြီးကမမတန်လို့ရှင်ကြီးမရှိဘူးဗျာဒုတိယထဲနေဒုတိယအားထုတ်ရင်တော့ကောင်းမှာပါပဲဗျာအင်းဟုတ်တယ်ဟုတ်တယ်ခေါ်ခဲ့ပါအောင်ခေါ်ခဲ့ရောက်ပါလိုက်တာဆရာတော်ကတရားအထုတ်အကြောင်းကိုပြောတယ်တရားအထုတ်မှဆိုလို့ရှိရင်တရားကြီးတွေအလုံးမဲ့တောင်းယူပါတယ်ဒီတာကိုရံကုန်နဲ့ခေါ်သွားမယ် အထုတ်ပါဘာမှပြန်မပြောဒီလိုပဲနေဒုတိယကတိုက်တွန်းကြတယ်ဒါကြီးဆရာတော်ကြည့်ထားမယ်တရားအထုတ်ဖို့ကပဲအဓိကပါပဲဒီမှာအထုတ်ပြီးရိတ်တာကြီးကိုလိုက်လာခဲ့ရမယ်ဟိုကြရင်ပို့တော့ပြည့်စုံပါလိမ့်မယ်စသည်ဖြင့်ဒုတိယတစ်ချိန်ပြောဘာမှပြန်မပြောတတိယတစ်ချိန်ပြောလဲဘာမှပြန်မပြောတတိယတစ်ချိန်ပြောပြီးတဲ့အခါကျတော့ တတိတော့ဝါဒနာမပါဘူးဖေရတယ်ဆရာတော်ကလည်းလုပ်ပြောဘယ်လိုမှပြောလို့မရတခွန်းနဲ့သူစကားနဲ့သူဆရာတော်စကားပညာပါမပါလားမပါဘူးလားမပါဘူးတကယ်ကဲမဲ့ပုဂ္ဂိုလ်နဲ့တွေ့ရပညာပါမမပါတော့ပြီးတော့ဝါဒနာပါဘူးတဲ့သူပြန်နာသိတာမြတ်တော့ပညာပါမပါတော့ ရတဲ့အချိန်လေးကိုသတိပဋ္ဌာန်ဥပါဒနာပြအထုံးပညာပါဠိတက္ကံပါလို့ပါပဲတဲ့အဲ့ဒီစကားမျိုးနဲ့ပြောကောင်းပါတယ်တဲ့လူနီရောင်ရပေါ်ကွယ်စိတ်ငြိမ်ချင်းချင်းလုံးလာဒီလဓမ္မပညာဟုမို့ဟုမို့လို့ခေါ်တဲ့ဖို့နိဗ္ဗာန်နဲ့ဆက်တဲ့စကားကောင်းပါလေဖို့ပြီးပါလေတဲ့နိဗ္ဗာန်ဆိုတာ သင်္နာပိရမြတ်ကြားမှုတဲ့အတိုင်းသဥပါတိတနိဗ္ဗာန်ဆိုတာတော့ဉာဏ်တာပုဂ္ဂိုလ်များဉာဏ်တာပုဂ္ဂိုလ်ဖြစ်သွားပြီဒီလိစ္စာတွေသူ့ငြိမ့်နေတဲ့ခန္ဓာ၅ပါးကတော့ရှိသေးတယ်ဒီလိစ္စာတွေသူ့ငြိမ့်သေးတာ7ပါးသူ့ငြိမ့်နေတဲ့နိဗ္ဗာန်ကိုသဥပါတိတနိဗ္ဗာန်တဲ့ခန္ဓာ၅ပါးရှိနေတဲ့နိဗ္ဗာန်ဉာဏ်တာပုဂ္ဂိုလ်များပြိဋိဘံစောင့်ဝင်ပါပြီ အဲဒီနိဗ္ဗာန်ကတော့အနုပါတိကိတနိဗ္ဗာန်ခန္ဓာ၅ပါးပါချုပ်ငြိမ်းသွားပြီရှိပါသေးရဲ့လားပရိနိဗ္ဗာန်ဆောင်းတော့ခန္ဓာ၅ပါးမရှိတော့အဲဒီနိဗ္ဗာန်ကတော့အနုပါတိကိတနိဗ္ဗာန်အဲဒီနိဗ္ဗာန်အကြောင်းလည်းပြောပါပါလေဒီညာဟုမို့ဝိမု ക്തി ဉာဏ်ဝိမု ക്തി ဉာဏ်ဆိုတာတော့သစ္စာခဏဉာဏ်တဲ့သစ္စာခဏဉာဏ်နဲ့ဆက်တဲ့စကားလည်းပြောပါမှာတော့သစ္စာခဏဉာဏ်က 39ပါးရှိတယ်ကျန်တာဗေဒများယောဂီများဝိပဿနာတရားအထုံးလို့ဉာဏ်ရှင်ကြည့်သွားတဲ့အခါအဲဒီပစ္စုပ္ပန်ဉာဏ်လေးမိတို့တဏ္ဍာမှာဖြစ်လာပါလေတဲ့ဒီဝနာတရားအထုံးလို့ဉာဏ်ရှင်အရှင်းပြန်မြင်ဉာဏ်ရှင်ကြည့်သွားတဲ့အခါသတ်เสียအာယုံမှတ်ပြီးတော့ချုပ်ပြသွားတယ်ချုပ်ငင်းရလို့ရောက်သွားတယ် ဘယ်လိုချမ်းသာနဲ့မှမတူတဲ့ချမ်းသာမျိုးတွေ့လေရတွေ့လေရတဲ့အခါဒါကတော့အကျေစီးရင်နိဗ္ဗာန်ချမ်းသာပဲရှိရမယ်အချစ်တူရဲ့ပုဂ္ဂိုလ်များတော့သူ့ဘာသူလျှောက်ထားတယ်ဉာဏ်ကလည်းဖြစ်တယ်ငကူကလည်းပိဋကတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဓမ္မကြီးလည်းပြည့်စုံတဲ့ပုဂ္ဂိုလ်ပါပဲသူ့ရက်ကတော့သိမကြာဘူးအားထုတ်ရသူတရားလျှောက်တဲ့ခါကျတော့ဒီလိုဉာဏ်ကြီးတရားနာလို့ရပြီဆရာတဲ့ ဘယ်နဲ့ညာရင်တရားထားလို့ရမှာလဲဒီလိုချိန်ကြီးကတော့ရောက်သွားပြီအိုးဟိုပဲပြောတာတော့ဒီလိုတစ်ခါမှအဲ့လိုမဖြစ်ဘူးဗျာတဲ့မှတ်တရားအာရုံမှတ်တတိရောထုတ်ပြသွားတော့အလုံးမင်းကြီးတဲ့အတုကိုတူရောတွေ့ရပါတယ်ဗျာတဲ့မှတ်တရားအာရုံလုံးရှိမှတ်တတိလည်းရှိဒီလောက်ချမ်းသာတာကိုဒီတော့လူ့ဘဝရောက်လာတာတစ်ခါမှမခံစားဘူးပါဘူးဗျာတဲ့ အဲ့ဒါနိဗ္ဗာန်ပဲလို့ပြီးတော့ထင်နေတယ်ဗျာတဲ့နိဗ္ဗာန်မှာပဲလို့ထင်နေတယ်ဗျာဒါကြောင့်မို့ပြီးတော့ဉာဏ်တရားနာကျင်တာဗျာဟိုဘယ်နဲ့လုံးသိခရထင်တာလေးပြောနေရလားခဏဆိုင်နာတယ်သူဒီလိုကသူကသိကြတာဟုတ်သိခရသူပြောတာသူကအာထုပ်ပါအောင်နောက်နောက်မိတယ်နောက်မိတယ်စောက်ထားပါအောင်သူ့ကိုပြန်ပြီးတော့ပြောပြတယ်တကယ်ကိုပဲ လူ့ဘဝမှာတစ်ခါမှမတွေ့ဘူးတဲ့ဆန္ဒကိုတွေ့ရတာပဲအဲဒီဆန္ဒကတော့အဲ့ဒီလိုတွေ့ရတဲ့ချုပ်ငြိမ့်နေတဲ့သဘောလေးကတော့နိဗ္ဗာန်အဲ့ဒါကိုဉာဏ်ရှင်ရင်တဲ့ဒီလိုချုပ်ငြိမ့်တာကိုရောက်သွားတာတော့မတရားဖို့တရားမညာဘုညာလေးကိုရောက်သွားရမယ်တခြားသောတရားတွေနဲ့မရောက်နိုင်ဘူးလို့ဒီလိုရှင်ရင်တာက မက်ကိုဆင်းရဲတဲ့ဒုက္ခများမကြာခဏဆင်းရဲရပါလားလူရောက်သွားတာတော့တဏ္ဍာမဟုတ်ဘူးမတရားဖို့တရားတွေရောက်သွားတာတော့ဖြစ်ရမယ်အဲလိုသင်ရတော့သင်ရတော့ရောက်ပြီးတဲ့ကစိတ်ကလည်းအလွန်ကျဉ်းဆန့်ခြင်းသိတာလေငြိမ်းသွားတယ်ဒီစိတ်ကအရင်ကနေမတူတော့ဘူးအမတန်နဲ့စိတ်ပြေသွားတာပဲဒါမှမဟုတ်အကုန်တော့မစင်ကြယ်သေးဘူး မှတ်စရာကြီးတော့ကြံသေးတာပဲဒီလိုဆင်ကျင်ပါလေငါကိုဆင်ကျင်တယ်ချုပ်ရင်းရာဒီကျမ်းနဲ့တခါမှလူဘဝကမရောက်ဘူးလေမရဘူးလေဒီကျမ်းနဲ့နေရာကိုအာယုပြုသွားပြီးရောက်ရတယ်လို့ဒီလိုဆင်ကျင်လိုက်တာကနေကံကိုဆင်ကျင်တာဒီဒီကျမ်းနဲ့နေရာကိုရောက်သွားတာဟာလေငြိမ်းချမ်းတဲ့နေရာကိုရောက်သွားတာလေ မညာဖြစ်ဖိုးညာဖြစ်ရောက်သွားတာလို့ဆင်ញင်တာကမက်ဖို့ကိုဆင်ញင်တာမိစိတ်ဟာအထူးပဲလောဘဒေါသမောဟတွေကြီးတော့ကြီးငါတာပဲလို့ဆင်ញင်တာကပယ်ပြီးတဲ့ဖြစ်တာကိုဆင်ញင်တာအကုန်တော့မကုန်သေးဘူးနောက်ထပ်လည်းမှတ်တော့မှတ်ရအောင်မှာပဲလောဘဒေါသမောဟတွေကြီးနေတော့မကုန်သေးဘူးမှတ်ရအောင်မှာပဲလို့လို့ဆင်ញင်တာက မတရားပြီးတဲ့ကိလေသာကိုဆင်ញင်တာတဲ့ဘယ်နှမျိုးဆင်ញင်ပါလဲငါမျိုးနိဗ္ဗာန်ကိုလည်းဆင်ញင်တယ်ချုပ်ရင်းရအောင်နိဗ္ဗာန်ကိုလည်းဆင်ញင်တယ်ချုပ်ရင်းရလို့ရောက်သွားတဲ့မက်တရားကိုလည်းဆင်ញင်တယ်ဘုရားကိုလည်းဆင်ញင်တယ်ပေပြီးတဲ့ကိလေသာကိုလည်းဆင်ញင်တယ်မိစိတ်မှာဘဝတတမောဟရဲ့ကိလေသာတွေနေသွားတာပဲလို့ဆင်ញင်တာပေပြီးတဲ့ကိလေသာကိုဆင်ញင်တာကုန်တော့မကုန်သေးဘူးမှားရအောင်မှာပဲလို့ဆင်ញင်တာက မတွဲရသည့်တဲ့ကိစ္စကိုဆင်ញင်တာတဲ့သောတာပန်ပုဂ္ဂိုလ်မှာသောတာပန်ပုဂ္ဂိုလ်မှာသောတာပန်ပုဂ္ဂိုလ်ဆင်ញင်တာ၅ပါး၅မျိုးကိုဆင်ញင်တယ်တက္ကရဏဖြစ်တဲ့ခါမှာဒီ၅မျိုးကိုပဲဆင်ញင်တယ်အနာဂတ်ဖြစ်တဲ့ခါမှာလည်းအနာဂတ်မညာခွင့်ရလို့ရောက်သွားတဲ့ခါမှာဒီ၅ပါးကိုပဲဆင်ញင်တယ်ဉာဏ်တာပုဂ္ဂိုလ်ဖြစ်သွားတဲ့အခါကျတော့ ၅ပါးဆင်ရင်လို့မရဘူး၄ပါးပဲဆင်ရင်နဲ့အားလုံးပေါင်း9လေး20 20တဲကယဟန္တာပုဂ္ဂိုလ်အတွက်တစ်ခုလျှော့ဘယ်လောက်ရှိတာ19ခုကိုပါဠိယောဟာရအားဖြင့်တစ်ခုရုပ်20တဲ့တစ်ခုရုပ်နေတယ်20ယဟန္တာပုဂ္ဂိုလ်ကြတော့နိဗ္ဗာန်ကိုလည်းဆင်းရဲနဲ့မက်ကိုလည်းဆင်းရဲနဲ့ ကိုယ်ကိုလည်းဆင်ញင်တယ်ပယ်ပြီးတဲ့ကိလေသာတွေလည်းဆင်ញင်တယ်မိတန်တာမှာမိစိတ်မှာကိလေသာမှန်တယ်ကဘာတစ်ခုမှမရှိတော့ဘူးလို့ဆင်ញင်တယ်မပယ်ရသေးတဲ့ကိလေသာကမရှိတော့တဲ့အတွက်ကြောင့်မဆင်ញင်တော့ဘူးဆင်ញင်လို့မရတော့ဉာဏ်တာပုဂ္ဂိုလ်ကြတော့ဘယ်နှမျိုးဆင်ញင်ပါလဲ၄မျိုးဆင်ញင်တယ်သောတာပန်က၅မျိုးဆင်ញင်သက္ကတကက၅မျိုးဆင်ញင်အနာဂံက၅မျိုးဆင်ញင် ယဟန္တာက၄မျိုးဆင်ခြင်းတစ်ခုရုပ်တစ်ခုရုပ်ရတဲ့20 19ခုပြစ္ဆုတ်ကနာညာအဲ့ဒီပြစ္ဆုတ်ကနာညာအကြောင်းလဲပြောကောင်းပါတယ်တဲ့ပြန်လာပြည်သားများယောဂီများသွားရမယ်ဆင်ခြင်ရမယ်တရားတွေပါပဲရောက်သွားရင်ဆင်ကိုဆင်ခြင်မိတတ်ပါတယ် အဲ့ဒီစကားနဲ့ပြောကောင်းပါလေတဲ့စကား၁၀ခွန်းတရားနဲ့ဆက်တဲ့စကား၁၀ခွန်းပြောကောင်းပါလေအာဝါသောဘောသောပတ္တံဥပလောထဘောဓနံတပါယောကမ္မတရားအာထုသောခန္ဓာအတူတူနေထိုင်နေတာသိလျောလျောက်ပတ်သောပုဂ္ဂလောပုဂ္ဂိုလ်ကိုသိမိတဘကောမြွယ်အာ၏ကမ္မတရားအာထုနေတဲ့အခိုက်အတန့်မှာမိမိတို့နဲ့သိလျောတဲ့ပုဂ္ဂိုလ်များနဲ့အတူတူနေထိုင်ပြီးတော့အာထုရတာ အင်္ဂလိပ်တွေထက်တရားတွေတက်ဖို့ရဖြစ်တယ်တဲ့ကုသနာဘေကံကအာထုတ်နေကြတာသင်ပြောတဲ့ပုဂ္ဂိုလ်တွေမာကြီးဆရာတော်ဘုရားကြီးကမာကြီးဆရာတော်ဘုရားကြီးပြတဲ့နည်းဖြင့်တညီတညွတ်တယ်အာထုတ်နေကြတယ်သင်ပြောတဲ့ပုဂ္ဂိုလ်တွေတဲ့ဘာရဘွဲတွေရှိပါလားမရှိပါဘူးလားဝါရဝေရီရှိနိုင်မသိလျော်တော့ဘူးသူကတမျိုးသူကတမျိုးအဲ့ဒီဝါရတွေပြောနေကြတာနဲ့ဒီကတည်းကလေသက်ပါရဲ့လား မသိတတ်တော့ဘူးလားမသိလျော်တဲ့ပုဂ္ဂိုလ်တွေပဲတဲ့အခုတော့သိလျော်ဒီကမိုင်းဆရာဘုရားကြီးညွန်ပြတဲ့ဤတိုင်းယူနေလေစူးစိုက်မပြတ်မလားရှိမှနေကြတာသိလျော်တဲ့ပုဂ္ဂိုလ်တွေအားထုတ်နေရတာပဲသိလျော်အောင်လဲတူဦးနဲ့တူမနေရပါဘူးလားမိကြောက်ဘာတော်ယောဂီရဲ့အမှတ်မပြတ်သွားရအောင်စကားမပြောမရအောင်ကိုယ်မူရာတွေလည်း သင်ွေ့တဲ့ကိုမူရနဲ့အမှတ်တမဲ့အမြဲပြုလို့တကားဖွင့်နာပိတ်တာမိကြောင့်အခြားယောဂီအမှတ်မပြတ်သွားရအောင်ဒုံဒုံတိုင်းတိုင်းစဉ္ညာတဏလှုပ်လိုက်တော့အမှတ်မပြတ်သွားတတ်ပါဘူးလားမိကြောင့်အမှတ်မပြတ်အောင်ပုဂ္ဂလောထဘောဇနာပုဂ္ဂိုလ်ချင်းတတ္တယော သံဃာတရားအာသုတိငါသိလျောလျောပတ်တော်ပုဂ္ဂလောပုဂ္ဂိုလ်ကိုသိကြတော့ကိုမြွေအင်းသိလျောတဲ့ပုဂ္ဂိုလ်ဖြစ်အောင်အများနဲ့ဒီလိုကအာထုရတဲ့အခါမှာမြောက်ကိုနေပြီးတော့အမှတ်ကြီးစိတ်ချက်ကလေးမှတ်နေလိုက်ရင်တော့တင်းလျော်တဲ့ပုဂ္ဂိုလ်မဖြစ်သွားပါဘူးလားအမှတ်ကလေးကိုပဲအဓိကထားပြီးတော့မှတ်နေတယ်ဇာတော်ယောဂီကိုလည်းကြည့်ကြည့်ပြီးတော့ရောက်ပါလေတဲ့။တော့မှတ်ကလေးတတ်နိုင်တဲ့စိတ်ချက်ကလေးမှတ်တော့နေကြ။ ပုဂ္ဂိုလ်တွေအညီညွတ်ဖြစ်ပြီးတော့တရားတွေတက်ဖို့ရသဗ္ဗယောကမရတရားအာထုသောခန္ဓာသဗ္ဗယံကမ္မတရားအာထုသောခန္ဓာဒီဝေခြင်း၃ဆောင်ခြင်း၅သိပြီးတော့ပြောပတ်တော်ဘောဓနာဘောဓင်ကိုတိဝိတပကံဒီဝေအဟိကမ္မတရားအာထုတဲ့အခိုက်အမားဒီနဲ့ယောဂီနဲ့သိကျော်တဲ့အာဟာရတွေကိုဒီဝေ၃ဆောင်တတ်တာလည်း အင်္ဂလိပ်ထက်တရားတွေတက်ခွင့်ရပါပဲတဲ့သိစီရတဲ့အာဟာရကိုတော့ပြီးဝဲရမှာမသိစီရတဲ့အာဟာရကိုပြီးဝဲပြီးလို့ရှိရင်အင်္ဂလိပ်မထက်တရားအားထုတ်တဲ့အခါကျမှအလွန်တက်တဲ့အာဟာရမျိုးတွေလည်းမပြီးဝဲရဘူးတဲ့အလွန်တက်တဲ့အာဟာရမျိုးလည်းမပြီးဝဲရဘူးအလွန်တက်တဲ့အာဟာရပြီးဝဲထားတော့ခဏခဏရှင်းပြီးတွားနေရတော့အမှတ်ကြီး ကျဲတယ်တဲ့အလွန်တက်တဲ့အာဟာရတွေလည်းမမြင်ရမိစီရဘူးတဲ့အလွန်တက်တဲ့အာဟာရတွေတွေ့ပြီးတော့ဘာဖြစ်တာပါစိတ်နိုင်နေရတယ်သူတို့ကယောဂီပုဂ္ဂိုလ်များတော့ရှောက်ထားတယ်အိမ်လိုက်တဲ့အကြောင်းပြီးတော့ဒီလိုအာဟာရတွေဒီလိုနားပါလို့ခင်ဗျာ7နာရီနာတော့အိမ်လိုက်နေပါတယ်ခင်ဗျာမလျှောက် တချို့ရောက်တော့မလျှောက်ထားဘူးတချို့ရောက်တော့လျှောက်ထားတယ်အမှန်တိုင်းလျှောက်ထားတာဟုတ်အိမ်နိုင်ကြပါရဲ့ဗျာတဲ့အဲလိုအလွန်တက်တဲ့အာဟာရတွေအလွန်တက်တဲ့အာဟာရတွေမမီဝရဘူးသင်ပြောတဲ့အာဟာရညှက်တဲ့အာဟာရတွေမျိုးရမယ်ဒါကြောင့်မလို့ဒီရောဆအဖွဲသုံးကုန်စီမံတဲ့ပုဂ္ဂိုလ်တွေရတယ်သိပြောတဲ့အာဟာရတွေစီမံပြီးတော့ယောဂီကိုကျွေးမွေးပြုစုပူဇော်ရပါတယ်တဲ့တင်းတော်တဲ့အာဟာရ ဟိုမြည်ဝဲတဲ့အခါမှာလဲစစ်တော်ယုံကိုသာမြည်ဝဲရပါလေကျန်တဲ့ပိဋကမြတ်လို့မရောက်ခိုးရောက်ခရဏဉာဏ်ကြီးပြီးအောင်အထုံနေတဲ့ပုဂ္ဂိုလ်တွေတွေအာဟာရတွေမြည်ဝဲတဲ့အခါမှာမြတ်တာယုံသိယုံတော့ပဲမြည်ဝဲရပါလေတဲ့ဒီတော့မှတရားဉာဏ်ဉာဏ်တို့တရားဉာဏ်ဉာဏ်တဲ့တရားကြီးမြင်ရတယ်စားလို့ကောင်းတယ်ဆိုတော့ဝါအောင်နှိအောင်စားလိုက်ရင်တော့ဆယ်နာရီအချိန်ကြာရင်တော့အဲ့ဒီယောဂီက များသောအားဖြင့်အိမ်၌နေတတ်တယ်တဲ့တရားမှတ်ရှင်းသွားတာပေါ့ဗျာတင့်တော်ယုံမဲ့မြွေရတယ်တင့်တော်ယုံမြွေပုံကိုရှင်သာရိပုတ္တရာမထေရညွှန်ပြပါတယ်သတ္တရောတိခအာလောပိအဘုဒ္ဓဝပုဒကံပိဝေအလံဖာလူဝိဟာရယဘိဒတတဘိက္ခုနောဘိဒတတနိဗ္ဗာန်ကိုဆေလွတ်တော် သိရှိသည်ဖြစ်၍သန္တာရောကိသအာနောပေအဘောဓဝဥဒ္ဓံပုဝေအလံဖာလူဝိဟာရယခိတတန္တဘိက္ခုနောဒီတန္တနာနိဗ္ဗာန်သောဆင်းရဲသောသိရှိသောဘေကုရောဘေဝုသုတယောဂီများအာဝါယောဂီများသည်သတ္တရောကိသအာနောပေလေးငါလို့တို့ကိုအဘောဓဝမစမ်းမီဥဒ္ဒံရေကိုပြီးဝေတောက်ရာ၏ဒေဝဤသို့လေးငါလို့ဆိုရေကိုတောက်သိရှိသော ဟာလူရရာယဆံကသွားနေရာချင်းဟာအလံဆွမ်းနိုင်ဤဒီဒီတော့ဓမ္မဒေနာပတိတရားစစ်သူကြီးဖြစ်တော်မူသောရှင်သာရိပုတ္တရာသေသည်ဘောဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်းနိဗ္ဗာန်ကိုဆင်နွှဲတဲ့စိတ်ကြည်ဖြစ်ရူပဒနာတရားကိုသူတို့စကားအားဖြင့်လေတို့ပုဂ္ဂိုလ် သာတော့တဲ့အခါမှာ၄လုံးဖြစ်စေ၅လုံးဖြစ်စေရှော့ပြီးငွေလုံးတော့ငွေလုံးတော့ပြီးတဲ့အခါရှော့ရတဲ့အခါရေကိုမြတ်တော့တောက်ထားပါတဲ့အဲ့လိုတောက်ထားမယ်ဆိုလို့ရှိရင်အရိယဘုံ၄ပါးမှာ၄ပါးလုံးကဆင်းရဲတာတာဘုရားဘာဘာနဲ့ရှိမှနိုင်ပါလိမ့်မယ်ဆင်းရဲတာတာဘုရားဘာဘာနဲ့ရှိမှတော့အမှတ်ရစေလို့အင်္ဂလိပ်ထက်တရားရတယ်ဒါနိုင်ဒီမှာ ငါလုံးမြသောချသုံးဆောင်မြသောတိအစမြေဘူကသောတာမြတ်တစွာတရိယာပဋ္ဌာညာဒုက္ခမုတ်ချလမိတာ စားနိုင်တော့လေးလို့ငါလို့ဆော့ထားပါလေးလို့တော့လည်းမမိတ်ကြဘူးငါလို့တော့လည်းအတိအကျမမိတ်ကြဘူးစင်တိုင်းလို့တာမဖြစ်ဘယ်လိုအတိတ်ပဲပါလဲဆိုတော့ဆုံးလို့ကြီးတဲ့ပုဂ္ဂိုလ်တွေကလေးလို့ချောဆုံးလို့သေးတဲ့ပုဂ္ဂိုလ်တွေကငါလို့ချောစင်တိုင်းလို့တာမဖြစ်ဆိုတာပြင်းရအရာမှာတကယ်ရတဲ့ပုဂ္ဂိုလ်အတိအကျခြားပြီးပုဂ္ဂိုလ်တွေ သစ္စာတရားအားဖြင့်အခက်အခဲတွေတွေ့နေကြမှာပြီးတော့လေးလုံးလဲလျှော့နိုင်ပါတယ်ငါးလုံးလဲလျှော့နိုင်ပါတယ်နောက်ဆောင်ရလက်တော်ခါကတော့ဒီရတဲ့ခန္ဓာဘဝခံကြမ်းအာဟာရတွေလည်းအာဟာရဓာတ်တွေအပြည့်ဝကြီးဆုံးကြီးရတဲ့အာဟာရတွေဖြစ်တဲ့တော့လေးလုံးလဲလျှော့လို့ရငါးလုံးလဲလျှော့လို့ရပါတယ်တဲ့ဘုရားနာပေတံများဖြစ်ရောက်လာတော့လေးလုံးငါးလုံးတော့လျှော့ မကျွတ်နိုင်ကြဘူးသူကပုဂ္ဂိုလ်တွေကတော့သမင်းတို့ဖတ်ပြီးဆိုရင်ငါလို့တော့စားနိုင်တဲ့ပုဂ္ဂိုလ်တွေဒီငါလို့တော့ပဲစားနိုင်တဲ့ပုဂ္ဂိုလ်လေးလို့ငါလို့တွားချော်ထားတော့တရားမှမှတ်လို့ရတယ်ရမရပါတော့မလားမရဘူးသူကျွတ်နိုင်တဲ့လောက်ကလေးချော်တဲ့ကျွတ်နိုင်တဲ့လောက်ကလေးချော်တော့ချော်ထားတဲ့အသာယူမြတ်အောင်ပေါက်ထားရမယ် ရှင်သာရိပုတ္တမကြီးကဒီငါအရာမှာဣတိရရတဲ့ပုဂ္ဂိုလ်ဖြစ်ပြတော့အရော့အတင်းကြီးထားပြီးဖြစ်အားကျော်တော့ကိုချော့နိုင်တော့ကျော်ဆိုတဲ့အဓိပ္ပာယ်မကြပါဘူးလားကြာတယ်အဲ့လိုကျော်ပြီးတော့ဘုရားသုံးဆောင်မှာဆိုလို့ရှိရင်အရိယာဘုံ၄ပါးမှာဘုဘောပါပါနဲ့တရားကိုရှင်းမနိုင်တော့ဒီဒိန္ဒရီထက်တရားတွေတည်သွားနိုင်ပါတယ်ဆိုတဲ့အဓိပ္ပာယ်မြတ်စွာဘုရားလည်းရှားခြင်းအတိုင်းတူ ရှားပြီးနဲ့တိုက်ဆိုပြီးတော့ထားရမယ်အကြောင်းဟောကြားပါတယ်ပฏิပတိကောသလမင်းကိုအကြောင်းကိုဟောကြားပါတယ်တစ်ချိန်တော့ကမြတ်စွာဘုရားတောင်းတပြေကျွန်တော်မှတိတုံးလေကောသလမင်းကြီးဘွဲတော်တဲ့သာဝတ္တဖို့ရှားပြီးရခါရှားပြီးဒီမဲ့မြတ်စွာဘုရားဒရိယာရဲ့ကြောင့်မြတ်စွာဘုရားထံထွက်လာချက်ခုဥချထိုးကြမြတ်စွာဘုရားနာမှာအင်္ဂရိရရလေးထိုင်လိုက်တော့သာရရိကအလွန်များနေတယ်တဲ့ ဖန်တဲ့စိတ်ချက်နဲ့စိတ်ကောင်ကျက်စားတဲ့ညီတဲ့သာမဏေတော်မှာအစားပြုတဲ့နေရာမှာရာဇဝင်တွင်ခဲ့တဲ့မင်းကြီးပဲဆန်တဲ့စိတ်တဲ့စိတ်ချက်စားတာအမှန်ပဲတဲ့စိတ်တကောင်ကျက်စားတယ်ဆိုတော့စာလည်းမှာတော့မပါဘူးတဲ့မပါဘူးပါများတော့လေဆရာဆရာများကဆန်တဲ့စိတ်ချက်စားရင်တော့ စားနိုင်တော့စိတ်တကောင်ကျလည်းစားနိုင်မယ်ဆိုတာယုံမှလည်းမရှိရမရှိပါဘူးတဲ့မစားနိုင်ပါဘူးလားတန်တုသိနဲ့စိတ်တကောင်ကျစားတဲ့မင်းကြီးစားရမှုရလည်းမြတ်စွာဘုရားနာမှာအင်ကြီးရရနေလိုက်တော့မနိုင်တာပါဘူးလားနိုင်တာတော့ခန္ဓာကိုယ်ကိုထိန်းနိုင်ရတာဘူးဖြစ်လုံးဖြစ်တော့ဖြစ်ရတာနောက်ပါရီကမြင်တော့ရက်ဒီခတ်ပေးနေခတ်ပေးနေတာလည်းဘာပဲမြင်တော့တဏှီဘောဓရာမြင် ဒီမခကြီးကစားပြီးတာကအပန်းကြီးကမဖြေတဲ့ဥကောင်ဖြေတဲ့မိပြီဗျာတတိယကစားပြီးတာကဒီလိုပဲဆင်းရဲဒုက္ခတွေးရပါတယ်ဗျာသရဏီကောဒရမင်းမှန်တယ်အစာကြီးတဲ့ပုဂ္ဂိုလ်များဆင်းရဲဒုက္ခနဲ့တွေ့ရတယ်မဘုံမြတ်တော်လည်းမရနိုင်ဘူးဘိုးလိုမဆုံးနာလိုမဆုံးသေးလို့မဆုံးပဲဥပမာအဖြစ်ဒါနဲ့တူလေပြောကြည့်နေရတဲ့အခါရေကအစာရွတ်အောင် တွေးထားတဲ့ဝက်ကလေးအိမ်အောက်မှာမွေးထားတဲ့ဝက်ကလေးကကြီးလာတော့သိဝအာကြီးတော့ဒီအောက်ကဆက်လို့မရတော့လူလိမ့်ပြီးနေရတယ်လို့အခြားကျူးတဲ့ပုဂ္ဂိုလ်များအဲ့ဒါဒီမှာလူတက်ပြီးတော့နေရတတ်တယ်ရှင်ရမိတ်တာကနှိမ့်ဆက်နေလို့အနိစ္စလည်းမြောင်မရှိနိုင်ဒုက္ခလည်းမြောင်မရှိနိုင်အနတ္တလည်းမြောင်မရှိနိုင်တဲ့အတွက်ကြောင့်ပို့လို့မဆုံးနာလို့မဆုံးသိလို့မဆုံး ဖြစ်ရတယ်ဒုက္ခမြတ်လာပါတယ်တရားမရနိုင်ဘူးလို့မြတ်စွာဘုရားဟောကြားတာကိုပတိတိဘောဓရမင်းသဘောကျသဘောကျတဲ့အခါကျမြတ်စွာဘုရားဆဲတော့ဒါရတို့ခေါ်ကြပါတယ်မနုဇတတရားအတိမေတောမတ္တံဌာနာတော်လတ္တဘောဓနာဓနုကတာဘုံကြီးဝေရဏသနိကံစိရတိအာယုပါဏံရာခခတေ တတိမတောတတိနဲ့ပြည့်စုံသောလတ္ထဘောဓနာလတ္ထဘောဓနာကရအပ်သောဘောဓိမတ္တာတရှိကိုဇာနာတော်သိသောအတ္တမနုဇာတဤလူဖြစ်သောပုဂ္ဂိုလ်အားဝေဒနာဝေဒနာတို့သည်တဏှုကခေါင်းပါပုံဤဘုံဤဖြစ်ကုန်၏သနိကာဖြည်းဖြည်းရှိရတိဟူ၏အာယုပါဏိယတက္ကောဆောင်နိမိအဋ္ဌိရှိ၏ဒီတိဒီသောဘဂဝါမြတ်စွာဘုရားသည် အဘောဇာကရုဏာရှိဝပညာအပြင်ဟောကြားတော်မူလိုက်ပါလေတည်းဒီနိဗ္ဗာန်မိမိအရာအရာမှလည်းအမှတ်တည်းရှိတယ်ဒီအတွက်ရလာတဲ့အာဟာရကိုလည်းအတိုင်းစေတိတတ်တယ်အဲ့ဒီပုဂ္ဂိုလ်ဟာ ဝေဒနာတွေလည်းကျင်းပါလိမ့်မယ်တဏိကံရှိခိရတိကိုလိမ့်မယ်ဖြည်းဖြည်းနဲ့အိုပါလိမ့်မယ်အာယုဘာညာအတက်ကိုဆောင်ရင်းအထုရှိအတက်ကိုလည်းဆောင်ရင်းရှိပါလိမ့်မယ်အတက်လည်းရှိပါလိမ့်မယ်ဒီအင်္ဂါနှစ်ပါးနဲ့ညီဆိုအနိမ့်တဲ့ပုဂ္ဂိုလ်ဟာဝေဒနာလည်းကျင်းပါလိမ့်မယ်အရွယ်လည်းတင်းနေပါလိမ့်မယ်အတက်လည်းရှိပါလိမ့်မယ်အကျိုးသုံးပါးမြတ်စွာဘုရားဟောကြားတယ် အာဟာရကိုစားဖို့တောက်ဖို့ဒုစင်နောက်ကိုအတိုင်းရှိပြီးတော့သရတာအကျိုးကနပါရပါနဲ့။ရာရာမှလည်းတရားနာပြီးတာနဲ့တော့အမှတ်တရရှိရမယ်။အာဟာရကိုလည်းတိုင်းရှိပြီးတော့သရမယ်ပြီးအကျိုးသုံးပါရနိုင်တယ်တဲ့။ဝေဒနာသိင်းကိုပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအလိုမရှိကြပါဘူးဟမ်။ဝေဒနာသိင်းမှလည်းတမ္မာတိနဲ့ပြည့်စုံမှလည်းတရားအထုလို့ရနိုင်တယ် ယုံကြည်ကြမှာကြောက်လာစိတ်ထားဒုသာတွင်တွင်စိပြည့်မြင်ငါအိန္ဒိယရအကြောင်းဒီယုံကြည်တာနဲ့တရားအထုတ်ကြောင်းတရားရအောင်ကျမ်းပါလားဝေဒနာတွေသိနေကျမ်းပါလားလေတရားအထုတ်ကြောင်းတရားရကြောင်းကျမ်းပါလို့လည်းရည်ကြည်ပါတယ်အရွယ်လည်းတင်နေပါလိမ့်မယ်အရွယ်တင်တာကလည်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသတ္တဝါတိုင်းသတ္တဝါတိုင်းလူရှိကြတာပါပဲတရားသိနေကြတဲ့ပုဂ္ဂိုလ်တွေကတော့ ရွယ်တင်တဲ့ပုဂ္ဂိုလ်ရွယ်တင်ကြတာဟာအတွက်ရွယ်တင်ကြစလာကိုပါဖို့ရွယ်တင်ကြတယ်အခုကနဗေဒာမျိုးလိုယောဂီများကြတော့ရွယ်တင်တာဟာတရားတွေများများအားထုတ်နိုင်ရအောင်ဒီရဝဆအမှုတွေများများလုပ်နိုင်ရအောင်ရွယ်တင်တာလည်းမကောင်းပါဘူးလားကောင်းတယ်အသက်ရှိတာလည်းကောင်းတယ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတန်တော်တိုင်းတန်တော်တိုင်းအမျိုးရှိရတယ်လူ့ဘဝမှာအသက်ရှိရတယ်အကောင်းဆုံးအသက်ရှိရင်ကုသိုလ်တရားတွေအသက်ရှိထိုးဘဝနေရှိရတယ် ဒီဒုသုံးပါးရရှိနိုင်လေလို့ခေါ်ကြလိုက်တော့ပတိနိကောမနာမီသိသဘောကျတယ်ဒီသာခါလေးသိလို့ခြင်းတယ်လိုခြင်းမလိုခြင်းများတော့လဲငါယူကနှိမ့်ချက်နေတဲ့အတွက်ကြောင့်မြတ်စွာဘုရားတတိတော်ပြန်မရသေးတော့ဘုရားဒီသာခါလေးကိုတတိတော်ရဲ့သူတော်မောင်လေးတင်ပြီးတော်မူပါဘုရားသူ့သူတော်မောင်လေးတယောက်ထားတယ်မြတ်စွာဘုရားတင်ပေးလိုက်တင်ပေးလိုက်တော့မှားကြလိုက်တယ်ပတိနိကောမနာမီပွဲတော်တင်တဲ့အခါနောက်ဆုံး သမင်းလောက်ကြလို့ပြန်အဲ့ဒီဂါထာလေးရွတ်ပြီးရွတ်ပေးလိုက်ကြလို့သတိမီကောသရံကြီးကတလုတ်တလုတ်ဖြော့ပြီးစားပါတယ်စားလိုက်တာတခီဖြော့လိုက်တာတကလေပြက်သမင်းရှိနဲ့ဖြတ်တာ ပြီးတော့ကျမ်းမာကြီးကိုကြည့်ဆုံးတော့ဆန့်စွမ်းလာပါလေတဲ့သာသမီတော်လက်ရောဖမ်းနိုင်တဲ့အချိန်မျိုးရောက်သွားတယ်မြတ်စွာဘုရားအထုကြည့်လို့အသရိဒအဖြစ်ကြီးသူပါတယ်တဲ့ အတိုင်းဖြစ်ပြီးတော့ဆရတ္တာအကျိုးမများပါဘူးလားတိုင်းဖြစ်ပြီးဟာသုံးဆောင်သာသုံးပြကျူရသည်ဝေဒနာခြင်းဝေတင်ခြင်းမယင်းတရှိသည်ဝေဒနာခြင်း ရွယ်တင်ခြင်းမရင်တက်ရှိသည်တက်ရှိသည်ကဘုံဆောင်တတ်မယ်ဆိုလို့ရဝေဒနာလည်းခြင်းအရွယ်လည်းခြင်းတက်လည်းရှိတဲ့ဒီကျိုးလုံးမှရရှိနိုင်ပါတယ်မြတ်စွာဘုရားခေါ်ကြပါသဗ္ဗယံကမ္မဋ္ဌာန်းတရားအထုတော်ခန္ဓာ သုံးကံမြေခြင်းကသိညောတော့ဘောဓနာဘောဓိမောလိတာပကံမြေအာယီသိညေတဲ့ဘောဓိမောမြေရလို့အင်းဒီထက်တရားရည်တယ်မသိညေရတဲ့ဘောဓိမောမြေရလို့အင်းဒီမထက်တရားရည်မတက်နိုင်ဘူးဆိုမြတ်စွာဘုရားလက်တော်အခါကတာရကတွေရှိခဲ့ပါတယ်တစ်ချိန်တော့ကမြတ်စွာဘုရားသာတိဒီကံကြောင့်ဓမ္မမပရင်ကောင်းနေအဲ့ဒီသင်္ကမာဝသုသာနိမယဟန်တော်၆စိတ်မြတ်စွာဘုရားဓမ္မကပ္ပံကြတိတောင်းလို့ ပြီးတော့ဘုရားအထုံးလို့ရဒေသဆိုင်ကြွချင်းကြွတဲ့ကကောဒရမင်းရဲ့တန်းကြီးတောင်ကြီးရွာကြီးရာရောက်သွားတယ်မာတိကာရွာတဲ့ရွာကြီးရောက်သွားရွာတွေကဖြားပြီးတော့ကြွသွားကြတယ်မြတ်စွာဘုရားထံကကမ္မန္တရားကြီးယူလာပြီးတော့ကြွလာတဲ့ပုဂ္ဂိုလ်ဖြစ်ပြီးအားလို့အမှတ်တရနဲ့ကြွသွားတော့မာတိကမာတာတကြီးရဲ့မေတော်ကြီးမြင်ဒီလက်ကကြည့်ရုံတော့ မိဘတယောက်ကိုသွားဖြင့်ခိုင်းရောက်လာတဲ့ကရှောက်ထားတဲ့အရှင်ဘုရားကိုဒီကိုကြွကြမှာလေခင်ဗျာတင့်တော်ရာရတ္တိကကိုကြွကြမှာဒီရတ္တိကလို့မပါတော့ဓမ္မကြီးကဂျင်းပြီးသွားတယ်ဒီဟန်တော်ရာတရားအထုရာနေရာချာနေကြတာပဲသိသွားတဲ့အခါကျတော့ရှင်ဘုရားတို့ဒီလိုသလိုကျင်ပြီးတော့တို့ဇဝတိတို့ကြောင့်မှာဝါဆိုတော်မူကြပါဆရာအရှင်များတို့လည်း သံဘောပင်အာဟာရတွေပြီးတော့သူသံကားနဲ့ဗျာသင်္ကြန်တို့ဘာဆိုတဲ့အတွက်ကြောင့်ပြီးတော့မှလည်းဒီကနေ့ဖောက်ကြည့်ရပါမယ်ဗျာကြောက်ထားတော့ငန်းတော်တွေသိခံလို့အဲဒီကြောင့်ပါတော့နေထိုင်ရနေထိုင်တဲ့အခါမှာဒီလိုခလားဉာဏ်ပြတဲ့အာထုံကြအာထုံတော့မြတ်စွာဘုရားထံကနေအမှန်တရားတွေယူခဲ့ပြီးတော့အခုလိုတကောင်းနဲ့တကြီးရဲ့အာထုံနေလို့ရှိတော့တရားကြီးတော်တော်နဲ့ရနိုင်ကြမှာမဟုတ်ဘူးပြီးတော့ခွဲကြပြီးတော့သိနေတော့ ဒီရက်ဒေသမှာသွားပြီးတော့တော်ရီတောင်းလေးချုံမုတ်တစ်ချက်မှာသွားပြီးတော့အာထုရအောင်ဒီနိုင်တိုင်နေပြီးတော့အာထုကြပါလေအကြောင်းရှိတဲ့အခါကျောင်းနေမှရှိတဲ့ကြီးကြီးခေါင်းလုံးကိုထိုးပါထိုးလိုက်ကြတာအလုံးကြွတာပါဂတိကဝထဆိုအာထုနေကြတဏီတော့ခါမတိဟာမန္တာညဉ့်ဒီဘက်မှာညာတော်လေးဒီဘက်သုံးဆောင်မှုကပြရည်တို့တင်လဲတို့သဘာတို့တတုမှုတို့ယူတော့ပေါင်းပေါင်းနဲ့လာခဲ့ကျောင်းတို့ရောက်လာတဲ့အခါညာတော်လေးတဘာမှမတွေ့ရဘူး မတွေ့ရတယ်ဟန်တော်လေးဒီစီပါမပြည့်စုံလို့အရာတစ်ပါးကိုကြွသွားပြီးရှင်တယ်မဟုတ်ပါဘူးညာတော်လေးစီစီခေါင်းလောင်ထိုးလိုက်လို့ချင်းကြွလာပါလိမ့်မယ်ရှိတဲ့ပုဂ္ဂိုလ်များပြောစီစီခေါင်းလောင်ထိုးလိုက်တဲ့ကညာတော်လေးဒီဒီတရားအထုံးတဲ့အများကြီးကအဲ့လိုကြွလာစီဝရအရာမှာသူ့ကိုစီဝထိုင်နေကြအဲ့လိုထိုင်နေတဲ့ခေါင်းမာတိကမာတာလက်ဥလေးကြီးတော့ညာတော်လေးရှင်းမတော့ဝေရင်သွားတော့ရှင်ဘုရားတော် သင်္ချာတော်တပည့်တော်အိမ်ကိုကြွလာတဲ့အခါအညီညွတ်တပေါင်းနဲ့ကြွလာကြပါလေဗျာအခုကြွလာတဲ့အခါအခုတပည့်တော်မြင်ရတာသင်္ချာတော်တစ်ပါးစီတစ်ပါးစီတစ်ခြားစီတစ်ခြားစီကြွလာကြတယ်သင်္ချာတော်အချင်းချင်းမသိမသိရှိနေကြလို့လားဗျာကြောက်ထားတာမဟုတ်ပါဘူးဓမ္မကြီးအဒီဒီနေရာလူဆိုကမ္ဘာတရားတွေအထုံနေကြလို့တစ်ပါးစီတစ်ပါးစီ တွားလာကြတာပါပဲယဟန်တရားလို့ရှားလိုက်တဲ့မာတိကမာတာတရားအားထုတ်ခြင်းနဲ့ဖြစ်ပြီးဖြစ်လာတယ်တဲ့ရှင်ပြားတို့ယဟန်တရားဆိုတာယဟန်တော်များကအားထုတ်ကောင်းပါသလားခင်ဗျာဒီလိုတော့အမျိုးသမီးတွေရောအားထုတ်အားထုတ်လို့မရပါဘူးလားခင်ဗျာလျှောက်ထားတော့အားထုတ်လို့ရပါတယ်ယဟန်တရားဆိုတာနာမည်ပါပဲယဟန်တော်များလည်းအားထုတ်လို့ရပါတယ်အမျိုးသားအမျိုးသမီးတွေလည်းအားထုတ်လို့ရပါတယ်ဒီလိုဆိုလို့ရှိရင်ဒီတော့သင်ပေးရပါခင်ဗျာဆိုတော့ ယဟန်တော်တွေမာတိကမာတာကိုသူတို့အားထုတ်နေတဲ့တရားတွေသင်ပေးကြတယ်တဲ့32ခုထာက32ခုထာတသမထမ်းနဲ့အနိစ္စနုပဒနာသမထမ်း32ခုထာကသမထမ်းဆိုတာကတော့ဓာမင်မွေးခြင်းထိတယ်လည်းသွားအရေးအသာကျော်ယို့ဒုရင်ချင်းညို့နှလုံးစသည်ဖြင့်ခန္ဓာကိုယ်ထဲမှာရှိတဲ့သဘောတရားတွေ32ပုံပုံလို့ ရှုရတဲ့32ခုထာတာကမ္မထာနဲ့သင်ပေးတယ်။နောက်ပြီးတော့အနိစ္စ ानु ပါဒနာကမ္မထာနဲ့သင်ပေးတယ်တဲ့။အနိစ္စ ानु ပါဒနာကမ္မထာဆိုတာကုန်ပြတ်တဲ့ဘက်ကိုစိတ်ကိုညှောပြီးတော့ရှုမှရတာပါပဲ။ရှင်းတာမှာအင်္ဂလိပ်ထက်ကြောင်းဥပ္ပန္နောပန္နနံသင်္ခါရဏံခယမိဝပတ္တိဥပ္ပန္နောပန္နနဖြစ်တိုင်းဖြစ်တိုင်းကုန်သောသင်္ခါရဏံသင်္ခါရတရားယုံမှန်ပါတို့ခယမိဝကုန်ညုံကုန်တာနှင့်ပတ္တိရှု၏ ခန္ဓာကိုယ်မှာရှိတဲ့ရုပ်တရားနဲ့တရားနှစ်ပါးလုံးစွပေါ်လာပြီးတော့အလင်းများလင်းများပုံပြက်ပုံပြက်သွားတာပဲလို့ပုံပြက်တဲ့လိုကိုညှုပ်ပြီးတော့စိတ်ကိုညှုပ်ပြီးတော့ရှုတာမိစ္ဆာနုပါဒနာကမ္မထမ်းပါပဲပုံပြက်တာတွေမြင်သွားတော့မမြဲဘူးမမြဲဘူးဆိုတာမသိကြပါဘူးလားသိသွားတယ်အဲဒီကမ္မထမ်းကိုတင်ပြလိုက်မာရိကမတာအမကြီးအိမ်ပြန်သွားပြီး သူ့မပွားမြလိုက်တာမပြာမိရဲ့အခြင်းပါပဲသုံးမဲ့သုံးကိုအသိဉာဏ်တည်းပြီးတော့အနာဂတ်ဖြစ်သွားတယ်အနာဂတ်ဖြစ်တဲ့နေရာမှာလဲသာမအနာဂတ်မဟုတ်ဘူးတဲ့အဘိညာဓမ္မဘနဲ့ပြည့်စုံတဲ့အနာဂတ်အဘိညာဓမ္မဘရာတော့သူ့ရဲ့ယဟန်တော်တွေကိုသူအလုံးမဲ့သိချင်တယ်ယဟန်တော်တွေဘလို့တရားသူတွေနဲ့ရနေပြီလေလို့သူ့ရဲ့အဘိညာနဲ့ကြည့်လိုက်တော့ အတရားလူမှမရကြသေးဘူးသမာဓိတော်မရှိကြသေးတာကိုမြင်တော့သူ့ဘယ်ရင်နဲ့သူဆင်ခြင်ကြည့်တယ်တရားတော်မှာဘဝဘဝကုသပါလူတွေသူ့အထုတွေရှိခဲ့တဲ့ဉာဏ်တော်ဓမ္မတရကနာဂယန္တာပြောရှိခဲ့တဲ့ကုသပါလူတွေမရှိလို့လားလို့ကြည့်လိုက်တဲ့အခါကျတော့ပါမီသူတွေယန္တာဖြစ်နေတယ်အောင်ရှိခဲ့တဲ့ပါမီတွေလည်းတွေ့ရဒီဟန်တော်ရင်အာဝန္တသဗ္ဗယအကြောင်းတွေကမပြီးဆုံးလို့ ကြောင်းတွေကမသိမသိဖြစ်နေလို့မလုံးမစုံဖြစ်လို့တရားမရတာလားလို့ကြည့်လိုက်တော့ကြောင်းတွေကလည်းအာဝါဒတပ္ပယဖြစ်နေပြည့်စုံနေတရားတော်တွေပုဂ္ဂလတပ္ပယမဖြစ်လို့တရားမရကြတာလားပုဂ္ဂိုလ်ချင်းမတင်မတင်နဲ့မတင်မတင်ဖြစ်ပြီးတော့တရားမရတာလားလို့ကြည့်လိုက်ကြံတော့လေပုဂ္ဂိုလ်ချင်းနဲ့တင့်တင့်နေဒီတရားတော်တွေဘောဓနာတပ္ပယသွမ်းခဲဘောဓင်အာဟာရတွေ မကြည့်ဆုံးတော့မလျှောက်ပါလို့တရားမရတာလားလို့ရှိရတော့ဘောဇင်လေးမကြည့်ဆုံးရဘူးလို့ရှိရတဲ့ဘောဇင်လေးမသုံးဆောင်ရတဲ့အတွက်ကြောင့်သမာဓိမဖြစ်ဘူးသမာဓိမဖြစ်တဲ့အတွက်ကြောင့်ဝိပဿနာဉာဏ်လည်းမဖြစ်ဝိပဿနာဉာဏ်မဖြစ်တဲ့အတွက်ကြောင့်မင်းကဉာဏ်လည်းမရသေးတာကိုမြင်တော့မာတိကမတာဆောင်းတဲ့ဘောဇင်လေးညာတော်နေရှင်းပြောတဲ့ဘောဇင်အမျိုးမျိုးကိုချိန်မှပြီးတော့စုထမ်းပေးလိုက်တာညာတော်များ အလိုရှိတယ်လို့ဝိရတုံဆောင်လိုက်တဲ့အခါကျတော့ဓမ္မတိဖြစ်တော့အားထုတ်လိုက်ကြတာလေးမဲ့လေးကိုအဆင့်နဲ့